သာသနာတော်သက်ကရေ2556ခုနှစ်လူတော်ဟာကောဇာသက်ကရေ1308ခုနှစ်ဝရဝတ္တန္တမူလရာသီဝါကောင်လပြည့်ကျော်14ရက်နေ့ယနေ့ရွှေမြောင်းသာသနာရိပ်သာတို့ဓမ္မသာဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမမကတ် တရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးသူမှာကတော့ဗျာမဝိဟာရတရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါမြတ်သောနေထိုင်ခြင်းဘယ်လိုနေထိုင်ခြင်းလဲအေးဗျာမဝိဟာရဆိုတာမြတ်သောနေထိုင်ခြင်း အဲ့ဒီတရားတော်ကိုဘုန်းကြီးတို့ဓမ္မဒါနတရားအလှပေးလူမှာပါဒါပထမသတင်းပတ်ကစပြီးတော့ဟောထားတဲ့တရားအဆက်ပေါ့မေတ္တာနိတံကရောလောကေသမ္မပါတုဝိတံကရောမေတ္တာနိတံကရောလောကေသမ္မပါတုဒုက္ခံကရောမေတ္တာတိတလရံတိဟိဒုက္ခံတုဖုတိတာပဇာ ရောကေတတဝါလီလီခိုမီပောလလောကရကဘာအတွင်၌မေတ္တာနိတံကရောမေတ္တာအေလူဖွေပြုပဝင်းဝေလာမင်းကြီးသည်တမ္မာတတဝါတတွေအေးမြစေဟုအတရေရှင်ကကောင်းမွန်စွာဒုက္ခကရောသူလဲဝန္တာငါလဲရှင်ပြုံး နှလုံးစိတ်ဝမ်းနှလုံးစိတ်ဝမ်းလမ်းလာရကုချမ်းသာကိုပြုလျက်ဘာတုရန်လေကင်းဝေးဘေးလက်မခအေးရကိုရှွံ့မြအတရေထွန်းပပါစေတည်းမေတ္တာတိတလရံတိဟိမေတ္တာဖွေလျက်အေးတဆောင်အယောင်ဝါတို့သည်ဘုဒ္ဓတာဖုံဖုံလွှမ်းထုံမှမ်းမလတွေ့ထီအကုန်သော ပဇာကဗ္ဗခေပွေပြေပြေ၌ဒီနေများစွာတတ္တဝါတို့သည်ဒုက္ခံတုကိုစိတ်ဧကပိယံကွာ၍ဝမ်းသာတကွာချမ်းသာကြပါစေကုန်တည်းကိုယ်စိတ်နှပြ ပေရန်ကွာချမ်းသာကြပါစေသုမေတ္တာနှလုံး ကိုယ်စီသုံးရွှင်ပြုံးကြပါစေမေတ္တာယံသူ ဒေါသမူအပူကင်းပါစေမေတ္တာရေချမ်းကိုစီဖြံ ရှင်လန်းကြပါစေခန္တီဣမံဒုက္ခန္တိဣယံ ဒေါသမံတွန်းလှန်နိုင်ပါစေခန္တီနှလုံးအစဉ်သုံး ရွှင်ပြုံးကြပါစေမေတ္တာရံမေတ္တာတိတလရံတိမေတ္တာဝေမွေလျာအေဒတ်ဆောင်ရောင်ဝါတို့သည် ဖုတိတာဖုံဖုံလွှမ်းထုံမှန်းမလားတွေ့ထရကုန်သောပဇာကဗခေပွေအပြေးပြေး၌ဒီနေများစွာတတ္တဝါပေါင်းတို့သည်ဒုက္ခတုကိုစိတ်ဧကဘေးရန်ကွာ၍ဝမ်းသာတကွာချမ်းသာကြပါစေကုန်တည်း ရင်သတင်းဘက်ကဟောကြားလာခဲ့တဲ့ဗျမ္မာဝိဟာရမြတ်သောနေထိုင်ခြင်းဆိုတဲ့တရားအဆက်ကလေးကိုဘုန်းကြီးတို့ဟောပေးဖို့ပါဒီတော့ဘယ်လိုနေထိုင်တဲ့ပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းလဲဆိုတော့မေတ္တာကရုဏာမုရိဒာဥပေက္ခာဒီတရား၄ပါးနဲ့နေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်အလုံးသတ္တဝါရဲ့ပုံမှာမေတ္တာစိတ်လေးဖြန့်ဝေနေတဲ့ပုဂ္ဂိုလ်ဒါမြတ်သောနေထိုင်ခြင်းပဲ အာလုံးတတ္တဝါတွေရဲ့ပုံမှာကရုဏာတရားတွေပွားများ နေတဲ့ပုဂ္ဂိုလ်တနာခြင်းကရုဏာတွေပွားများနေတဲ့ပုဂ္ဂိုလ်အာလုံးချမ်းသာတဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေပုံမှာမုရိဒာပွားနေတဲ့ပုဂ္ဂိုလ်အာလုံးသောတ attva တွေရဲ့ချမ်းသာဆင်းရဲပုံမှာဥပေက္ခထားပြီးပွားနေတဲ့ပုဂ္ဂိုလ်အဲဒီမေတ္တာကရုဏာမုရိဒာဥပေက္ခဆိုတဲ့ဒီဗြဟ္မဝိဟာရတရား၄ပါး ပွားများနေပြီတဘာဘာပွားများနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းနဲ့မြတ်သောနေထိုင်ခြင်းဒီနေ့ကဘုန်းကြီးတို့ယောဂီများကိုမေတ္တာတရားနဲ့ဆက်လို့မေတ္တာတရားတွေပွားများနေတဲ့ပုဂ္ဂိုလ်ဟာမေတ္တာရဲ့အကျိုးဘယ်နှမျိုးလဲ ਨੇ 7မျိုး မေတ္တာရဲ့အကျိုး7မျိုးရနိုင် ပုံကိုဝတ္ထုကြောင်းလေးတွေတာရကာလေးတွေနဲ့ဘုန်းကြီးပြောခဲ့ဒီတော့မေတ္တာတရားပွားများတော့မယ်ဆိုရင်ပွားများတဲ့ကံမှာဘုန်းကြီးတို့ဘယ်လိုပုဂ္ဂိုလ်ကြီးကိုစပြီးတော့ပွားရမလဲဆိုတာလေးသိထားဖို့မလိုအပ်ဘူးလားညာတော်အားဖြင့်မေတ္တာပွားတဲ့အခါမှာအချို့ချို့ပုဂ္ဂိုလ်များကကိုယ်အင်မတန် ခင်မင်တဲ့ပုဂ္ဂိုလ်ချစ်ကြွဝင်တဲ့ပုဂ္ဂိုလ်ကိုအစာဆုံးမေတ္တာပွားရမယ်လို့ဒီလိုထင်ထားတယ်။တကယ်လို့အဲ့ဒီလိုကိုခင်မင်တဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးကိုအစာဆုံးပွားလိုက်ရင်မေတ္တာမဟုတ်ဘဲနဲ့အဲ့ဒီပုံမှာတဏှာတွေတူပွားပြီးတော့သွားတတ်တယ်။ဒါကြောင့်မို့မေတ္တာပွားတော့မယ်ဆိုရင်မိမိကိုယ်ကိုအစာဆုံးပွားရတယ်။ဘု து ကိုအရင်ဆုံးပွားရတယ် အဟံဒုက္ခိတောဟောမိနိဒုက္ခောတဲ့ငါသည်ချမ်းသာပါစေဆင်းရဲကင်းပါစေကဲမိမိရောချမ်းသာခြင်းသလားမချမ်းသာခြင်းဘူးလားမိမိဆင်းရဲတွေတွေ့ခြင်းသလားဆင်းရဲကင်းခြင်းသလားအေးဒါကြောင့်မို့မိမိကိုယ်ကိုမိမိပထမဦးဆုံးမေတ္တာပွားမိမိကိုယ်ကိုမိမိပထမဦးဆုံးမေတ္တာပွားရနောက်ပြီးတော့ မပွားသင်းတဲ့မေတ္တာမပွားသင်းတဲ့ပုဂ္ဂိုလ်ရှိသေးတယ်မေတ္တာမပွားသင်းတဲ့ပုဂ္ဂိုလ်ဟာလိမ်မတူတဲ့ပုဂ္ဂိုလ်ကိုမေတ္တာမပွားအဲ့ဒီလိမ်မတူတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားလိုက်ရင်အဲ့ဒီပုဂ္ဂိုလ်ကိုစိုးစိုးကပြောတဲ့အတိုင်းမေတ္တာမဟုတ်ဘဲနဲ့တဏှာပေမတွေဖြစ်နေတတ်တယ်နောက်ပြီးတော့သေဆုံးသွားပြီပုဂ္ဂိုလ်ဘလို့မှမေတ္တာပွားလို့မေတ္တာမရောက်နိုင်အချို့ပုဂ္ဂိုလ်တွေ ပြောလိပြောထားရှိတယ်ကွယ်လွန်သွားကြတဲ့ပုဂ္ဂိုလ်အတွက်ဆရာတော်ဘုရားမေတ္တာလေးပို့ပေးပါမေတ္တာလေးပို့ပေးပါဒီမေတ္တာ ပို့လို့ရောရောက်ပါမလားမရောက်ဘူးဒါကြောင့်မို့သေဆုံးသွားတဲ့ပုဂ္ဂိုလ်တွေကိုလည်းမေတ္တာမပွားရဘူးတဲ့မပွားရဘူးတဲ့နောက်ပြီးတော့ရှေးဥစွာမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ရှေးဥစွာမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်ဆိုတာကအပိယ မိမိအမုန်းဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များရှေးဥစွာမေတ္တာမပွားနဲ့ဒီလောက်မုန်းတီးနေတဲ့ပုဂ္ဂိုလ်မေတ္တာပို့လို့ရောက်ပါမလားမရောက်နိုင်ဘူးဒါကြောင့်မို့အပိယမုန်းတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မေတ္တာရှေးဥစွာမပွားနဲ့တဲ့အတိတ်ပိယတိတ်ကိုချစ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုလည်းပဲရှေးဥစွာမေတ္တာမပွားနဲ့ တိတ်ချစ်တဲ့ပုဂ္ဂိုလ်မေတ္တာပွားလာရင်စောစောကအတိုင်းပဲတဏှာပေမဘက်ကိုရောက်သွားတတ်တယ်။ဒါကြောင့်မို့တိတ်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲရှိဦးစွာမေတ္တာမပွားရဘူးတဲ့။အဲဒီမှာနောက်ပြီးတော့မချစ်မမုန်းအလေအလတ်ဖြစ်တဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဟာရှိဦးစွာမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်တွေ။ဒါတော့ဘယ်လိုပုဂ္ဂိုလ်မျိုးကိုရှိဦးစွာပွားရမလဲဆိုရင်မိမိကိုယ်ကိုဘု து ကိုလည်း အေးမိမိကိုယ်ကိုပထမဦးဆုံးမေတ္တာပွားမေတ္တာပွားပြီးပြီဆိုမှမိမိကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်မိဘဆရာသမားတွေဒီပုဂ္ဂိုလ်တွေမေတ္တာပွားမိမိပေါ်မှာကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေမေတ္တာပွားအဲ့ဒီကနေမှနောက်အစဉ်တိုင်းချစ်တဲ့ပုဂ္ဂိုလ်ပိုပြီးချစ်တဲ့ပုဂ္ဂိုလ်စသည်ဖြင့်အဲ့ဒီနောက်မှကိုယ့်ရဲ့ယံသူတွေစသည်အဲ့လိုမုန်းတဲ့ပုဂ္ဂိုလ်တွေနောက်ဆုံးမှအစဉ်တိုင်းပွားရတယ်ကိတ္တလေးကိုမှတ်တမ်းလေးတင်ထားကြည့်လိုက် မိမိစယူချစ်သူနောက်ဆိုပို၍ချစ်သူကိုရန်သူပွားမှုစဉ်တိုင်းသင်မိမိစယူချစ်သူနောက်ဆိုပို၍ချစ်သူ ကိုယံသူပွားမှုစင်တိုင်းပင်မိမိစယူချစ်သူနောက်ဆိုပို၍ချစ်သူကိုယံသူပွားမှုစင်တိုင်းပင်ဆိုကြည့်ပါ ချစ်သူနောက်ဆိုပို၍ချစ်သူကိုရန်သူပွားမှုစဉ်တိုင်းတင်ချစ်သူနောက်ဆိုချစ်သူနောက်ဆုံးလို့သွားမဆုံးနဲ့နော်ချစ်သူနောက်ဆိုတဲ့ မိမိကိုယ်ကိုမိမိပွားပြီးရင်မိမိချစ်တဲ့ပုဂ္ဂိုလ်နောက်ကပွားနောက်ဆိုဒီလိုဆိုတာနောက်ဆုံးမဟုတ်နောက်ဆိုပို၍ချစ်သူအဲ့ဒီရဲ့နောက်မှာမိမိပို၍ချစ်တဲ့ပုဂ္ဂိုလ်ကိုမေတ္တာပွားအဲ့ဒီကနေအစဉ်တိုင်းပေါ့ရှားရန်သူတွေမုန်းတဲ့ပုဂ္ဂိုလ်တွေအဲ့လိုအစဉ်တိုင်းအဲ့ဒီကြမှာပွားကိုယ့်ရဲ့မေတ္တာအခြေခံနေကောင်းကောင်းရပြီဆိုမှမေတ္တာပွားအဲ့ဒီမေတ္တာမှာလည်းပဲဘုန်းကြီးတို့ယောဂီများ မိဘနဲ့သာသမီချစ်တဲ့မေတ္တာမောင်နဲ့နှမချစ်တဲ့မေတ္တာဇနီးခင်မွန်ချစ်တဲ့မေတ္တာလို့ဒီလိုဇနီးခင်မွန်ချစ်ကြတာကိုလည်းပဲမေတ္တာလို့ပြောကြတယ်နိမောင်နဲ့နှမချစ်တာကိုလည်းမေတ္တာလို့ပြောကြတယ်မိဘနဲ့သာသမီချစ်တာကိုလည်းမေတ္တာလို့ပြောကြတကယ်တော့အဲ့ဒီမေတ္တာမှာမိဘနဲ့သာသမီမောင်နဲ့နှမချစ်တဲ့အချစ်ကဗာမေတ္တာတယ်လေအေးဇနီးခင်မွန်ချစ်တဲ့အချစ်ကမေတ္တာက1500 အဲ့ဒီမှာ1500အရေးအတွက်များလို့ ਨੇ တူပါရဲ့သူကအမြဲတမ်းပူလောင်တယ်အဲ့ဒီအချက်ကပူလောင်တဲ့အချက်တွေဒီ920ရှစ်သွင်မေတ္တာကြတော့အေးများတယ်အေးများတဲ့မေတ္တာအဲ့တော့ဒီ920ရှစ်သွင်မေတ္တာလို့သာပြောရဒီ920ရှစ်သွင်မေတ္တာဘယ်လိုရည်တွက်မလဲဒီမှာရည်တွက်တဲ့အခါကဏ္ဍမှာဒီကျမ်းဂန်များမှာဖွင့်ပြထားပါ ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသီဆရာတော်ဘုရားကြီးကဒီဗြဟ္မဝိဟာရတရားတော်ကြီးကိုဆရာတော်ဘုရားကြီးဟာအချိန်ပေါင်းများစွာနဲ့ဟောခဲ့တယ်။ဟောတဲ့အခါမှာလည်းပဲဒီတခတ်တရားမှာဒီသတင်းပတ်ပေါင်းများစွာဆရာတော်ဘုရားကြီးဟာဒီဗြဟ္မဝိဟာရတရားချဲပြီးတော့ဟောသွားလိုက်တာ။အခုဘုန်းကြီးတို့ကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်ကို အခြေခံပြီးတော့ဘုန်းကြီးစွမ်းနိုင်သမျှဆရာတော်ဘုရားကြီးဟောထားတာလေးတွေကနေပြီးတော့ဘုန်းကြီးစွမ်းနိုင်သမျှဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကတစ်ဆင့်ပြန်ပြီးတော့ဟောပေးတာအဲတော့ဆရာတော်ဘုရားကြီးက928တွယ်မေတ္တာပွားဖို့ကိုသီးသန့်လေးဆရာတော်ဘုရားကြီးဟောပေးအဲတော့928တွယ်မေတ္တာပွားတဲ့အခါမှာတဲ့ဩရိတမေတ္တာအနောရိတမေတ္တာလို့နှစ်မျိုးရှိပါတယ်ဘုန်းကြီးတို့ယောဂီများအဲဒီမှာ ပိုင်းခြားကန့်သတ်မှုမရှိတဲ့တတဝံအားလုံးနဲ့ဆိုင်တဲ့မေတ္တာပေါ့အဲ့ဒီမေတ္တာအနောရိတမေတ္တာလို့ခေါ်ပါအနောရိတမေတ္တာက၅မျိုးရှိတယ်ဘယ်နှမျိုးလဲလဲတပေတတ္တာတပေပါဏာတပေဘုဒ္ဓတပေပုဂ္ဂလတပေအတ္တဘာဝပရိယပန္နာခုပါဠိလိုဘုန်းကြီးတို့ မေတ္တာပွားကြတာတွေချို့ချို့ပုဂ္ဂိုလ်တွေပွားနေကြတာသဗ္ဗေတတသဗ္ဗေပါဏသဗ္ဗေဘူတသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယပါဏတဲ့သဗ္ဗေတတ္တလုံးစုံသောတတဝါအပေါင်းတို့သည် ဟောဒီမှာအပိုင်းချာရှိရလားမရှိဘူးအလုံးတတ္တဝါတွေလို့ပွားလိုက်တာသဗ္ဗေပါဏအလုံးစုံသောအသက်ရှူသူတို့သည် ုန်းကြီးတို့တတ္တဝါတွေဟာလူပဲဖြစ်စေအခြားခြားဟိတရိษံဖြစ်တဲ့တတ္တဝါတွေပဲဖြစ်စေအသက်မရှူဘူးလားဒါကြောင့်မို့အပိုင်းခြားလူရဲ့တိရိစ္ဆာန်ရဲ့လို့ခွဲခြားမထားတော့သဗ္ဗေပါဏံအလုံးစုံသောအသက်ရှူသူတို့သည်သဗ္ဗေဘူတာအလုံးစုံသောထင်ရှားဖြစ်သူတို့သည်အလုံးထင်ရှားရှိနေတဲ့ပုဂ္ဂိုလ်တ attva တွေအလုံးပေါ်မှာမေတ္တာပွားလိုက်တာ အပိုင်းခြားကန့်တတ်မရှိဘူးသူကသဗ္ဗေပုဂ္ဂလံအလုံးစုံသော ပုဂ္ဂိုလ်တို့သည်သဗ္ဗေအတ္တဘဝပရိယပန္နာလုံးစုံသောခန္ဓာကိုယ်အတ္တဘောရှိသူတို့သည်အဲ့ဒီ၅ပါးပိုင်းခြားကန့်တတ်မှုမရှိတဲ့တတဝါအလုံးစုံနဲ့ဆိုင်တဲ့မေတ္တာဤအာယုံဖြစ်တဲ့အတွက်ကြောင့်အနောဒိတာမေတ္တာဗာမေတ္တာတယ်လေ ပိုင်းခြားကန့်တတ်မှုရှိရလားအဲ့ဒီမပိုင်းခြားပဲနဲ့မကန့်တတ်ဘဲနဲ့အလုံးစုံကိုအလုံးခြုံပြီးတော့ပွားလိုက်တဲ့မေတ္တာကမေတ္တာဤအာယုံက၅မျိုးဘယ်နှမျိုးလဲနောက်ပြီးတော့ဩဒိဋ္ဌမေတ္တာတဲ့ဩဒိဋ္ဌမေတ္တာက9မျိုးရှိတယ်ဘယ်နှမျိုးရှိလဲသူကပိုင်းခြားကန့်တတ်မှုရှိတဲ့မေတ္တာဤအာယုံ အဲ့ဒါကခုနှစ်မျိုးသူ့ကိုဩဒိတမေတ္တာခေါ်တယ်အဲ့ဒီဩဒိတမေတ္တာခုနှစ်မျိုးကသဗ္ဗံအဋ္ဌိယောတဲ့အလုံးစုံသော အမျိုးသမီးတို့သည်ဟောမျိုးသားတွေပါသေးလားကဲပိုင်းခြားလိုက်ပြီသူကြတော့ဒီမှာဩရိတကြတော့တည်တံ့ပိုင်းခြားပြီးတော့အမျိုးသမီးတွေကိုတည်တံ့ပွားလိုက်တယ်တဗေပုရိတာလုံးစုံသော အမျိုးသားတို့သည်ဟောအမျိုးသမီးတွေပါသေးလား မပါတော့ဘူးသူ့မှာပိုင်းခြားလိုက်ပြီဒါဩရိတသဗ္ဗေအရိယအလုံးစုံသောအရိယာပုဂ္ဂိုလ်တို့သည်သဗ္ဗေအနရိယအလုံးစုံသောပုထုဇဉ်ပုဂ္ဂိုလ်တို့သည်သဗ္ဗေဒေဝအလုံးစုံသောနတ်ပေါင်းတို့သည်သဗ္ဗေမနုဿအလုံးစုံသောလူအပေါင်းတို့သည်ဟောတိရစ္ဆာန်နေပါသေးလား တာဘိဝိနိပါတိက အလုံးစုံသောအဘေတတဝါတို့သည်ဆိုတော့ခုနှစ်မျိုးသူကပိုင်းခြားပြီးတော့ပို့တာဘုန်းကြီးတို့မေတ္တာပို့တဲ့အခါမှာသဗ္ဗေတ္တာဆိုပြီးတော့အလုံးစုံသောပုဂ္ဂိုလ်တွေပို့တာရှိတယ်။သီးသန့်ခွဲပြီးတော့ပို့တာတွေမရှိဘူးလား။အရှိရမရှိကြတဲ့ပုဂ္ဂိုလ်တွေအနောက်ရတောင်ရမြောက်ရစသည်ဖြင့်အရဆယ်မျက်နှာခွဲခြားပိုင်းခြားပြီးတော့ပို့တာတွေမရှိဘူးလား။ ရေအဲ့ဒီမှာဒါကပိုင်းခြားပြီးတော့ပို့တာဒါကဩတိတမေတ္တာဗာမေတ္တာလေနော်ဩတိတမေတ္တာက9မျိုးအနောတိတမေတ္တာဤအာယုံကဘယ်နှမျိုးလဲအဲ့ဒီ၅မျိုးကနံပါတ်1သဗ္ဗေတတံလုံးစုံသောတတ္တဝါအပေါင်းတို့သည်သဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေမနုဿသဗ္ဗေအတ္တပသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယာပါဏဒီ၅မျိုးအဲ့ဒီ၅မျိုးကိုဘုန်းကြီးတို့မေတ္တာ၄မျိုးနဲ့တွဲပြီးပွားရတယ် မေတ္တာဘယ်နှမျိုးနဲ့တွေ့ရအဝေရာဟွန်းတုဘေးရန်ကင်းကြပါစေတဲ့ဘာကင်းပါစေလဲဩဒါမေတ္တာပွားလိုက်တာလေဒီမှာမေတ္တာ၄မျိုးတွေမှာအပြာပိစ္ဆဝန္တုစိတ်ဆင်းရဲကင်းကြပါစေအနိကာဝန္တုကိုဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တု ချမ်းသာစွာမိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေမေတ္တာဘယ်နှမျိုးလဲ၄မျိုးအဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာဒီအနောရိတမေတ္တာဖြစ်တယ်အဲဩရိတအနောရိတမေတ္တာဖြစ်တယ်ပိုင်းခြားကန့်သတ်မှုမရှိဘဲနဲ့အားလုံးကိုပွားလိုက်တဲ့မေတ္တာဒါမေတ္တာ၅မျိုးနဲ့ဩရိတမေတ္တာ၅မျိုးနဲ့ဒီမေတ္တာ၄မျိုးကိုတွဲပြီးတော့ပွားကြည့်အောင်နိခင်အားလုံးပွားရအောင်နော် မိမိတို့ဟာကိုးပါးသီလတွေစောင့်တည်ထားတယ်ဆိုတော့ရှင်ပါးသီလနဲ့မေတ္တာကိုအထွတ်တက်ပြီးထားလိုက်တာဒီကနေ့မေတ္တာတွေပွားသွားရအောင်ဟုတ်လားဒီမှာတပ်ပိတ္တာအလုံးစုံကုန်သောတတ္တဝါတို့သည်တဲ့အဲ့ဒီမှာအဲ့ဒီကနေပြီးတော့အဝေရာဝန္တုဘေးရန်ကင်းကြပါစေအဲ့ဒီလိုသွားရမယ်နော်နောက်ပြီးတော့အပြာပစ္စာဝန္တုစိတ်ဆင်းရဲကင်းကြပါစေအနိကာဝန္တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တု ချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအဲ့ဒီလိုပွားမယ်နော်ကဲပွားကြရအောင်အလုံးတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ် ကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးအသက်ရှူသူတွေဘေးရန်ကင်းကြပါစေဘေး စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေအလုံးထင်ရှားဖြစ်သူတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးပုဂ္ဂိုလ်တွေ ဒေယံကင်းကြပါစေဒေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအာလုံးခန္ဓာကိုယ်အတဘောရှိသူတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေတော်တာအနောဒိတာမေတ္တာအပိုင်းခြားကန့်တတ်မရှိဘဲနဲ့ပွားလိုက်တာအဲ့ဒီမေတ္တာဤအာယုံ၅မျိုးကိုဟိုဘက်ကမေတ္တာ၄မျိုးနဲ့ပေါင်းပြီးပွားလိုက်တာဆိုတော့၅၄လီဆိုရင်ဘယ်လောက်ရှိလဲအဲ့ဒီမှာမေတ္တာ20ရှိသွားပြီအဲ့ဒီမှာမေတ္တာပို့လိုက်တာနော်တဗ္ဗေတတ္တလုံးစုံသောတတ္တဝါတွေဟော ကြည်ပါလားဘေးရန်ကင်းကြပါစေတဲ့စိတ်ဆင်းရဲကင်းကြပါစေနဲ့ကိုယ်ဆင်းရဲကင်းကြပါစေသုံးကိုယ်စိတ်တပြချမ်းသာစွာနဲ့မိမိခန္ဓာကိုရွတ်ဆောင်နိုင်ကြပါစေဟောဒီမှာအနောရိတမေတ္တာတွေကတပါးလျင်၄ပါး၄ပါး၅ပါးဆိုတော့၅လေးလီ20ဟောဒီမှာမှတ်ထားလိုက်ဒီမှာ920ရှစ်သွယ်မေတ္တာဆိုတာဘယ်လိုပွားတယ်ဆိုတာဒါလေးကိုကိုယ်တိုင်ကိုယ်အိမ်ကိုလည်းပဲဒါလေးကိုနားလေသဘောပေါက်သွားရင်ဒါမေတ္တာပွားလို့ရသွားနောက်တက ပိုင်းခြားကန့်တတ်ပြီးတော့ဟောတဲ့ဩရိတမေတ္တာကဘယ်နှပါလဲခုနှစ်ပါကဲအဲ့ဒီခုနှစ်ပါကိုလေပိုင်းခြားပြီးတော့ပွားအောင်အလုံးအမျိုးသမီးတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးအမျိုးသားတွေ ဧယကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေဘုန်းကြီးကရှေ့ကချပေးတာနဲ့မျက်စိမိတ်ပြီးအချင်းမူလူလိုက်မနေနဲ့နော်ဘုန်းကြီးကရက်ထားလိုက်မှကတော့ရှေ့ကိုဘယ်လိုဆက်မလဲသေချာအာယုံလေးလည်းပြုရတယ်အမျိုးသားတွေဆိုရင်အမျိုးသားတွေကိုအာယုံပြုလိုက်အမျိုးသမီးတွေဆိုအမျိုးသမီးတွေအာယုံပြုရတယ် စိတ်အာယုံလေးကိုအဲ့ဒီဘက်ကိုညွတ်ထားလိုက်ရနောက်အရိယာပုဂ္ဂိုလ်တွေဆိုတာတရားရပြီးပုဂ္ဂိုလ်တွေပေါ့သောတာပန်ကစပြီးထဲထဲအရိယာပုဂ္ဂိုလ်တွေကဲဆိုအောင်အလုံးအရိယာပုဂ္ဂိုလ်တွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်ကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေရွယ်ဆောင်နိုင်ကြပါစေအလုံးပုထုဇဉ်ပုဂ္ဂိုလ်တွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးနှံ့အပေါင်းတွေေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုစင်ရဲ့ကင်းညာပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးလူအပေါင်းတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအာလုံးအပေတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေဒါကဩဒိတမေတ္တာ9မျိုး အဲ့ဒီဩရိတမေတ္တာဤအာယုံဖြစ်တဲ့ဩရိတမေတ္တာ9မျိုးနဲ့ဟိုဘက်ကအဝေရာဟွန်တုအပြပစ္စအနိကာဟွန်တုဒုက္ခိအတ္တနာပရိဟာရန္တုဆိုတဲ့မေတ္တာ၄မျိုးအဲ့လိုပေါင်းလိုက်တဲ့အခါကျတော့ခွန်၄လီဘယ်လောက်လဲ20နဲ့8ဟောဒီမေတ္တာ20နဲ့8ပါဩရိတမေတ္တာက20နဲ့8မျိုးရတယ်အနောဒိတမေတ္တာကေး20ရတယ်ပေါင်းလိုက်တော့မေတ္တာ 48ပါးရတယ်ဒါလေးမှတ်ထားဒါမေတ္တာ48ပါးရသွားပြီနောက်တကဘုန်းကြီးတို့မေတ္တာအရ10မျက်နှာအရဘယ်နှမျက်နှာရှိတယ်အေးအရ10မျက်နှာအဲ့ဒီအရ10မျက်နှာကြတော့ဟိုမှာဘုန်းကြီးတို့ပါဠိလိုဆိုရင်ပုရတိမာယာဒိတာယပစ္စည်းမာယာဒိတာယစသည်ဖြင့်အဲ့ဒီမှာအရ10မျက်နှာအရ10မျက်နှာဆိုတော့ပုရတိမာယာဒိတာယဆိုတာအရှိအရမှာရှိတဲ့အလုံးတတ္တဝါတွေမေတ္တာပွားတယ် ပစ္စည်းမာယာဒိတာယဆိုတာဟိုးအနောက်အယမျက်နာမှာရှိတဲ့အလုံးသောပုဂ္ဂိုလ်တ attva တွေဥဒ္ဒရာယဒိတာယဆိုတာဟိုးမြောက်ကမျက်နာကဒက္ခိဏယဒိတာယဆိုတာတောင်မျက်နာကနောက်ဘုရတိမာယအနုရိတာယဆိုတာအရှိတောင်တောင်ပစ္စည်းမာယအနုရိတာယဆိုတာအနောက်မြောက်တောင်ဥဒ္ဒရာယအနုရိတာယဆိုတာအရှိမြောက်တောင်ဒက္ခိဏယအနုရိတာယဆိုတာအနောက်တောင်တောင်ဟိတိမာယဒိတာယဆိုတာဘုန်းကြီးတို့ယောဂီများ အဲ့ဒီမှာအောက်အရာဥပရိမာယဒိတယဆိုတာအထေရအဲ့ဒီလိုအရက်10မျက်နှာဒီအရက်10မျက်နှာကိုလည်းပဲတမျက်နှာတမျက်နှာလျင်ဘုန်းကြီးတို့အဝေရာဟွန်တို့စသည်ဖြင့်အဲ့ဒီလိုပွားသွားမယ်အဲ့လိုပွားသွားလို့ရှိရင်အဲ့ဒီမှာအရက်10မျက်နှာကိုလည်းပဲဒီတိုင်းနဲ့မြောက်ပွားသွားရင်အဲ့ဒီမှာအားလုံးပေါင်းဆိုရင်480ရ400နဲ့ဘယ်လောက်ရလဲ ကဲဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများအဲ့ဒီအရှိရအနောက်ရတောင်ရမြောက်ရစသည်အဲ့ဒီဟာတွေကိုလည်းပဲတမျက်နာချင်းကိုဘုန်းကြီးတို့ရက်ဆယ်မျက်နာကိုလည်းမေတ္တာပွားလိုက်ကြအောင်ဆိုနော်အရှိယကအလုံးတ attva တွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေ တော့ဒီတော့အရှိရမှာဆိုရင်လည်းအာလုံတ attva တွေတဗ္ဗတဗ္ဗေပါဏအာလုံအသက်ရှူသူတွေတဗ္ဗေဘုဒ္ဓအာလုံထင်ရှားရှိသူတွေတဗ္ဗေပုဂ္ဂလအာလုံပုဂ္ဂိုလ်တွေတဗ္ဗေအတ္တဘဝပရိယပါဏခန္ဓာကိုယ်အာရမောရှိသူတွေအဲ့ဒီလိုအာလုံကိုဖော်ပြီးတော့မေတ္တာပွားသွားရအောင်နောက်ပြီးတော့အရှိရကအာလုံအလုံးစုံသောအမျိုးသမီးတွေအရှိရကအလုံးစုံသောအမျိုးသားတွေအဲ့ဒီလို တက္ကဩရိတအနေအချင်းလေခုနှစ်ပါးအဲ့ဒီလိုဖော်ပြီးတော့ပွားသွားရအောင် အဲ့လိုအရက်10မျက်နှာကိုဒီလိုဒီလိုတခုစီတခုစီ ပွားပွားသွားရင်48မျက်တမျက်နှာတမျက်နှာမှာ48ပါးရမေတ္တာဘယ်နှပါးရ48ပါးရအဲ့ဒီ48ပါးဆိုတော့အရက်10မျက်နှာဆိုတော့ဘယ်လောက်ရသွားလဲဒီအလုံး480ရသွားတယ်ဒါကြောင့်မို့အရှိရပြီးတော့အာလုံးဒါလေးကိုအာလုံးတ attva တွေလောက်ပဲပွားရအောင်အနောယကအာလုံးတ attva တွေအာ ခေယံကင်းကြပါစေခေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေမြောင်အယကအလုံးတ attva တွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေတောင်းအယကအလုံးတတ္တဝါတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဟောဒါကဘုန်းကြီးတို့ယောဂီများရှေးရနောက်ရတောင်ရမြောက်ရရလေးမျက်နှာရလေးမျက်နှာပြီးတော့ထောင်းအရာအခုအရှိမြောက်တောင်ကစသွားမယ်အရှိမြောက်တောင်အရာကအာလုံတတ္တဝါတွေ ဒေယံကင်းကြပါစေဒေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအနောက်တောင်တောင်အရကအလုံးတ attva တွေဘေးရကင်းကြပါစေဘေး စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေရွေ့ဆောင် နောင်မြောက်တောင်းအယကအလုံးတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအရှိတောင်တောင်အယကအလုံးတတ္တဝါတွေ အေယကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဟောတောင်းရန်၄တောင်းဆိုတော့ရပ်ဘယ်နှမျက်နှာပြီးသွားလဲရှင်းမျက်နှာပြီးသွားပြီဟောနှမျက်နှာပဲကျန်တော့တယ်အထေအယကအလုံးတ attva တွေ ေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအောင်အယကအလုံးတ attva တွေေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ် ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေရွဲ့ဆောင်နိုင်ကြပါစေဟောအရစေမျက်နှာ အဲ့ဒီရစင်မျက်နှာမှာတမျက်နှာတမျက်နှာလျင်စောစောကအနောရိတမေတ္တာဤအာယုံ၅မျိုးဩရိတမေတ္တာဤအာယုံ9မျိုးအဲ့ဒီလိုဒီမှာ12မျိုး၄လီ40နဲ့ဘယ်လောက်ရှစ်အခုဒီမှာတမျက်နှာတမျက်နှာလျင်40နဲ့ရှင်မျိုးမေတ္တာပွားမှာအဲ့ဒီတိုင်းမေတ္တာပွားရမှာတမျက်နှာလျင်မေတ္တာပေါင်းဘယ်လောက်လဲ48ဆိုတော့အရန်10မျက်နှာဆိုရင်မေတ္တာ 480အဲ့ဒီ480ကအယံမျက်နာဖြင့်ပိုင်းခြားပြီးတော့ပွားစီတဲ့မေတ္တာ ဖြစ်တဲ့အတွက်ဒိတာဩရိတာမေတ္တာဒါ480ရှိတယ်နောက်ပြီးတော့အယံမျက်နာမပါဘူးလေဆိုတော့ကပိုင်းခြားပြီးမေတ္တာမပါဘူးဆိုတော့သဗ္ဗေတ္တာအလုံးစုံသောတတ္တဝါပေါင်းသဗ္ဗေပါဏအလုံးစုံသောသက်ရှုသူတွေဟောဒီမှာအနောရိတာ၅ပါး သဗ္ဗဣတိယောအလုံးစုံသောအမျိုးသမီးတွေသဗ္ဗေပုရိသာအလုံးစုံသောအမျိုးသားတွေဟောအယမပါအဲ့ဒါကအယံမျက်နာဖြင့်မပိုင်းခြားဘဲနဲ့ပွားစီတဲ့မေတ္တာအဲ့ဒီမေတ္တာဖြစ်တဲ့အတွက်အဲ့ဒီမေတ္တာကိုဒိတာအနောရိတာမေတ္တာအဲ့ဒီဒိတာအနောရိတာမေတ္တာက48ပါးနော်ဒိတာဩရိတာမေတ္တာအယံမျက်နာနဲ့ပိုင်းခြားပြီးပွားတာ ဒိတာဩရိတာမေတ္တာက480ပေါင်းလိုက်ရင်928သွေမေတ္တာဒါပဲဒါဒီမေတ္တာပွားမှာ928သွေမေတ္တာဆိုတာဒီလိုပွားသွားတာအဲတော့ပထမဩရိတာမေတ္တာဒုတိယနောရိတာအဲနောရိတာမေတ္တာပထမနောက်ပြီးတော့ဒုတိယဩရိတာမေတ္တာ9ပါးအဲ့ဒါကိုမေတ္တာ၄မျိုးနဲ့ပေါင်းပွားလိုက်ပြီဆိုရင်အလုံးဟာ48ပါးရအဲ့ဒီ48ပါးရတဲ့အတွက်ကြောင့်မို့သူကအယံမျက်နှာ မပိုင်းခြားပဲပွားတဲ့အတွက်ဒီတန်အနောရိတမေတ္တာနောက်တကအယက်ဆယ်မျက်နာကိုတမျက်နာချင်းတမျက်နာချင်းကိုစောစောကအနောရိတဩရိတနောက်ပြီးတော့မေတ္တာ၄မျိုးနဲ့ပွားသွားလိုက်တဲ့အခါတမျက်နာတမျက်နာလျင်48ပန်း48ပန်းရတော့အယက်ဆယ်မျက်နာ480အဲ့ဒီ480ကဓိတံဩရိတမေတ္တာ480ဟိုဘက်ကဓိတံအနောရိတမေတ္တာက48ပန်း480နဲ့48နဲ့ပေါင်းရင် အလုံး928တန်928သွဲမေတ္တာပွားပုံပဲဒီတိုင်းပွားမှာအခုဘုန်းကြီးတို့ယောဂီများဒီတိုင်းအခုကိုးပါးသီလဆောက်တည်ပြီးမေတ္တာထွတ်တတ်ပြီးမေတ္တာပွားမယ်ဆိုတော့ဘယ်သူမှပွားမှာမဟုတ်ဘူးတခါလေလမ်းသွားရင်လည်းဟိုပြောဒီပြောဟိုစကားပြောဒီစကားပြောအိမ်ရောက်တော့လည်းပဲဟိုဟာလို့ဒီဟာလို့ဟိုဟာလို့ဒီဟာလို့တခါလေဟိုအစီအစဉ်လေးကဗာလေးများကောင်းမလို့ခဲ့ဆိုတီဗီရောက်ကြည့်လိုက်အောင်မယ်အဲ့ဒါကြည့်ရင်ကိုယ်သီလပြက်ပြန်ပြီ ဒါကြောင့်မို့ရှေးတုန်းကသီလဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေဟာအမျိုးသားပဲဖြစ်ညာတော်အပြင်အမျိုးသားတွေပေါ့အမျိုးသားတွေကသီလဆောက်တည်ပြီးရင်အိမ်မပြန်တော့ဘူးကြောင်းမှပဲအိတ်တော်မနေ့ကမှအိမ်ပြန်သွားကြတယ်အာယုံတက်မှအမျိုးသမီးတွေကဆိုရင်လည်းပဲတချို့ဆိုရင်ဘုန်းကြီးတို့ရှေးတုန်းကရှေးเจ้าနေမှာကျောင်းရဲ့အပြင်လေးမှာဇရက်တွေရှိတယ်အဲ့ဒီဇရက်เจ้าပေါ်မှာအမျိုးသမီးတွေကစူပေါင်းပြီးအိတ်ကြအိမ်မပြန်ကြတော့ အိမ်ရောက်ရင်ဟိုဟာပြောဒီဟာပြောဒုနေကြသားသမီးတွေပြင်ဆင်ကြွေကြွေရင်မတန်အကျင့်ပန်နေတာတွေကကောက်ကောက်ပြီးပါဇက်ထဲသွတ်လိုက်တယ်အဲဒီအကျင့်ပန်တာလေးတွေကအဲတော့ကိုယ်တိလာတွေကိုပြည့်စည်သွားတာအဲဒီတော့ကြောင်းမှပဲမပြန်တော့အဲ့လိုအခုကြတော့ဘုန်းကြီးတို့အခုကြတော့ကိုယ်အိမ်ထဲမှာပဲလာပြီးတော့ပွဲကန်နေတာဖြစ်တော့ခက်နေတာကတခါအိမ်ရောက်ရင်ဒါကအကျင့်ပန်နေတာတခါအချိန်တန်ရင်ဖွင့်ပြပြီအချိန်တန်ရင်အဲ့ဒီခုံပေါ်သွားထိုင်ကြည့်ပြအဲ့လိုဆိုတော့ကိုယ့်ရဲ့တိလာတွေကညှိုးနွမ်းနေ မစင်ကြယ်ဘူးဒါကြောင့်မို့ဘုန်းကြီးတို့တကယ်လို့ကိုယ်တင်တာလေးကိုစင်စင်ကြယ်ကြယ်နဲ့အချိန်လဲရတယ်အိမ်မှာလည်းပဲကိုယ်မှာဘာလို့မှမရှိဘူးအိမ်ကလူကအိမ်ကပုဂ္ဂိုလ်ကလည်းပဲခွင့်ပြုတယ်ဆိုရင်ဟိုဘုန်းကြီးတို့ရိတ်တာဆိုရင်အဆောင်လေးတွေအခန်းလေးတွေရှိတယ်ရှိပြီးတော့ဩဒီနေ့ကိုယ်တင်တာစောင့်တည်တယ်ငါဒီကနေ့တော့ကိုယ်တင်တာလေးကိုစင်စင်ကြယ်ကြယ်လေးဖြစ်ဖို့အတွက်ငါရိတ်တာမှာပဲညပိုင်းအချိန်ထိအောင်အားလုံးယောဂီတွေနဲ့အတူတူတရားအားထုတ်မယ် တရားထုတ်မယ်မနေ့ကြတော့လည်းပဲမနေ့အာယုစိုးစိုးလေးတရားတက်မယ်တက်ပြီးတော့မှအဲ့ဒီမှာမိမိတို့မနေ့တရားဖြုတ်မှပဲပြန်မယ်ဆိုရင်ဟောဒီနေ့ဒါသီလာလေးစဉ်းစဉ်ကြဲကြဲနဲ့ဆောင်ထိနိုင်တယ်ဒါကဘုန်းကြီးတို့ဒီမှာရိတ်တာကိုယ်သီလာလေးလည်းပဲစင်ကြယ်ဖို့နောက်ပြီးတော့ကိုယ့်ရဲ့မေတ္တာဘာဝနာလေးတွေလည်းပဲပွားများနိုင်ဖို့ပါအိမ်ပြန်ရောက်တဲ့အခါကလည်းကြတော့များသောအားဖြင့်အချိန်မရတဲ့ပုဂ္ဂိုလ်တွေများအချိန်ရပြန်တော့လည်းပဲဘုန်းကြီးတို့မလုပ်ဖြစ်ကြတာများ အခုဒီမှာကြတော့ခုမေတ္တာ ပွားပုံလေးတွေပြောပြရင်းနဲ့ပဲအခုမေတ္တာတွေပွားလိုက်ရပြီဒီနေ့ဟာတကယ်ကိုမိမိကမေတ္တာထွက်တတ်တဲ့သီလစောင့်ထိန်လိုက်တာနောက်ပြီးတော့ဒီမေတ္တာဘာဝနာပွားပြီးပြီဆိုတော့မေတ္တာပြီးတော့ပါတယ်လေကရုဏာပါတယ်အေးကရုဏာဓမ္မဝိဟာရတရားဆိုတာကမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဥပေက္ခာရဲ့ဆိုတော့၄ပါးခုမေတ္တာဘာဝနာပွားပုံတွေပြောပြီးပြီ ကရုဏာပွားပုံတွေလည်းပဲဒီလိုပဲအများကြီးပဲပွားဒီလိုပဲအရဆင်မျက်နှာပွားပုံတွေဒီလိုပဲဩရိတအနောရိတပွားပုံတွေဒီလိုပဲပွားပုံတွေအများကြီးဖြန့်ပြီးပွားပြထားတာရှိပါဒါပေမဲ့ဒီမှာတော့ပဲတမျိုးတည်းပဲဒီမေတ္တာဘာဝနာလေးကရုဏာဘာဝနာလေးတွေပွားသဗ္ဗေတတ္တဒုက္ခမုတ်စံတူတဲ့ကရုဏာဘာဝနာပွားပုံတွေကသဗ္ဗေတတ္တလုံးစုံကုန်သောအာလုံတ္တဝါတို့သည်ဒုက္ခမုတ်စံတူဆင်းရဲမှလွတ်မြောက်ကြပါစေ။ ဘာကလွတ်မြောက်ကြပါစေနဲ့ဟေးဆင်းရဲမှလွတ်မြောက်ကြပါစေအခုမျက်မှောက်မှာကိုဆင်းရဲတွေကလွတ်မြောက်ကြပါစေစိတ်ဆင်းရဲတွေကလွတ်မြောက်ကြပါစေအဲဒီလိုအာလုံးတ attva တွေရဲ့ပုံမှာဒီဆင်းရဲကလွတ်မြောက်စေလိုတဲ့သဘောဟာဒါကရုဏာဘာဝနာခေါ်တယ်ဒုက္ခပတ္တသနေဒုက္ခဘယပတ္တသနေဘယသောကပတ္တသနေသောကဟောတုတ္တပိပိပါဏိနောတဲ့ ဒုက္ခပါတာဆင်းရဲရောက်၍နေကြကုန်သောဒုက္ခပါတာကိုဆင်းရဲစိတ်ဆင်းရဲတို့ဖြင့်တွေ့ကြုံ၍နေကြရကုန်သောသာပေပိကျွင်းမဲ့ဥသောအလုံးစုံလေးဖြစ်ကုန်သော ပါဏိနောတတ္တဝါပေါင်းတို့ပါဏိနောသတတ္တဝါပေါင်းတို့သည်လင်းပါဏိနောသတတ္တဝါပေါင်းတို့သည်လင်းနေဒုက္ခဆင်းရဲမှလွန်မြောက်ကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်တည်းပါဏိနောသ ဒုနေဒုက္ခကိုဆင်းရဲစိတ်ဆင်းရဲမှလွတ်မြောက်ကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်တည်းဒါကအာလောကိုဆင်းရဲစိတ်ဆင်းရဲတွေကလွတ်မြောက်ကြပါစေတားရှိတဲ့ပုဂ္ဂိုလ်ဟာတားအတွက်သမီးရှိတဲ့ပုဂ္ဂိုလ်ဟာသမီးအတွက်ပစ္စည်းရှိတဲ့ပုဂ္ဂိုလ်ဟာပစ္စည်းအတွက်မိမိရဲ့ယာရုဂုံသိမ့်နေရှိတဲ့ပုဂ္ဂိုလ်ကယာရုဂုံသိမ့်နေအတွက်ခင်မောရှိတဲ့ပုဂ္ဂိုလ်ဟာခင်မောဇနီးရှိတဲ့ပုဂ္ဂိုလ်ကဇနီးဒီအတွက်ဒီကိုဆင်းရဲမှုတွေဖြစ်နေကြတယ်စိတ်ဆင်းရဲမှုတွေဖြစ်နေကြတယ် အဲလိုကိုယ်ဆင်းရဲစိတ်ဆင်းရဲတွေနဲ့ကြုံတွေ့နေကြတဲ့အာလုံတ္တဝါတွေအဲဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေကလွတ်မြောက်ကြပါစေဒီလိုပွားနေတာဘာပွားတာလဲဒါကြောင့်ဒုက္ခပတ္တကိုယ်ဆင်းရဲစိတ်ဆင်းရဲတွေရောက်ရနေကြကုန်သောသာဝေပိကျွင်းမဲ့အုံသုံးလုံးစုံဒီဖြစ်ကုန်သောပါဏိနောသတ္တဝါပေါင်းတို့သည်လေနေဒုက္ခကိုယ်ဆင်းရဲစိတ်ဆင်းရဲမှကင်းဝေးကြကုန်သည်ဝန်တို့ပြည့်ကြပါစေကုန်တည်း ဘယပတ္တာဖေဒုက္ခရိဖေသင်၍နေကြကုန်သောသာဝေပိကျွင်းမဲ့အုံသုံးလုံးစုံဤဖြစ်ကုန်သောပါဏိနောဇာတတ္တဝအပေါင်းတို့သည်လင်နေဘယံအဲ့ဒီဘေးတွေမှကင်းဝေးကြကုန်သည်ဟွန်တို့ဖြစ်ကြပါစေကုန်တည်းမိမိတို့မှာဘေးအမျိုးမျိုးနဲ့ကြုံတွေ့နေကြ တချို့ပုဂ္ဂိုလ်တွေဟာအနာရောဂါဘေးတွေနဲ့ကြုံတွေ့နေကြတချို့ပုဂ္ဂိုလ်တွေဟာအခြားခြားသောမင်းဘေးဆိုးဘေးတွေနဲ့ကြုံတွေ့နေကြတယ်တချို့ပုဂ္ဂိုလ်တွေဟာ အခြားသောလက်နဲ့ဘေးစားသည်ဖြင့်ဂျုံတွေ့နေကြတဲ့အဲ့ဒီလိုဘေးသင့်နေကြတဲ့ပုဂ္ဂိုလ်တွေဘေးတွေ့နေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီဘေးတွေ့နေကြတဲ့ပုဂ္ဂိုလ်တွေလည်းပင်အလုံးဒီဘေးတွေကလွန်မြောက်ကြပါစေအဲ့ဒီလိုပွားများနေတာကရုဏာပွားနေတာသောကပတ္တာစိုးရိမ်ပူပန်၍နေကြကုန်သောသာဝေပိကျွဲ့မဲ့အုံသုံးလုံးစုံလီဖြစ်ကုန်သောပါဏိနောသတ္တဝါပေါင်းတို့သည်လင်း နေတော်ကစိုးရိမ်ပူပန်ခြင်းမှကင်းဝေးကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်တည်းသာအတွက်စိုးရိမ်ရသမီးအတွက်စိုးရိမ်ရပစ္စည်းအတွက်စိုးရိမ်ရအဲ့ဒီလိုစိုးရိမ်ပူပန်နေကြရတဲ့ပုဂ္ဂိုလ်တွေနေ့စဉ်နဲ့အမျှပေါ့မိမိပူပန်နေရတာစီးပွားရေးလုပ်ပြန်တော့လည်းပဲစီးပွားရေးကိစ္စတွေနဲ့ပူပန်နေရအဲ့လိုပူပန်မှုသောကာရီဖြစ်နေကြတဲ့ပုဂ္ဂိုလ်တွေသောကာရီနဲ့ကြုံတွေ့နေကြတဲ့အလုံးသောတ attva တွေဟာ အဲ့ဒီသောကာတွေအပူသောကာတွေမှကင်းဝေကြပါစေလို့ဒီလိုပွားများနေတာကရုဏာပွားနေတာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီကရုဏာဘာဝနာလေးလည်းပဲပွားလိုက်ကြရအောင်နော်အလုံးတ attva တွေတွေ့ကြုံနေရစေဆင်းရဲမှလွန်မြောက်ကြပါစေ အလုံးတ attva တွေတွေ့ကြုံနေရစေဆင်းရဲမှလွန်မြောက်ကြပါစေအဲ့ဒီလိုယောဂီပုဂ္ဂိုလ်များအလုံးတ attva တွေရဲ့တွေ့ကြုံနေရတဲ့ဆင်းရဲဒုက္ခတွေအလုံးလွန်မြောက်ကြပါစေဒီဆင်းရဲတွေလည်းပဲနောင်လည်းပဲ မကြုံကြပါစေနဲ့ဆင်းရဲဒုက္ခဟူသည်။မုတ်ချလွတ်ပါစေချမ်းသာစစ်မှန်မြတ်နိဗ္ဗာန်အမြန်ရောက်ပါစေဆိုတဲ့ဘုန်းကြီးရဲ့ဆောင်ပုဒ်ကလေးရှိပါတယ်ကိတ္တလေးဆိုကြည့်အောင်ဆင်းရဲဒုက္ခဟူသည်။မုတ်ချလွတ်ပါစေဆင်းရဲဒုက္ခဟူသည်။ မုတ်ချလွတ်ပါစေမုတ်ချလွတ်ပါစေဆိုလိုက်ချမ်းသာစစ်မှန်ချမ်းသာစစ်မှန်ဉာဏ်နိဗ္ဗာန်ဉာဏ်နိဗ္ဗာန်အမြန်ရောက်ပါစေအမြန်ရောက်ပါစေချမ်းသာစစ်မှန် မြတ်နိဗ္ဗာန်အမြန်ရောက်ပါစေနောက်တကမုရိဒာပွားဖို့သဗ္ဗေတ္တယတလာတာသမ္ပတိတော်မာဝိကေသံတုတဲ့ သာဝေတတံလုံးစုံကုန်သောတ attva အပေါင်းတို့သည်ယတ္တလတ္တတံပတ္တိတောယထာပိစီစဉ်ဟူသမျှမှမဝေကိသံတို့မကင်းကွာမဆုပ်ယုတ်ကြပါစေနဲ့အနုတ္တဝါတွေဟာမိမိတို့ရရှိထားတဲ့စီစဉ်ဥစ္စာတွေရာထူးဂုံသိမ်းနေအလုံးပြည့်စုံနေတဲ့အဲ့ဒီစီစဉ်ဥစ္စာရာထူးဂုံသိမ်းနေမှဆုပ်ယုတ်မသွားကြပါစေနဲ့ရရှိမြဲရရှိကြပါစေ။ ခံစားမြဲခံစားနိုင်ကြပါစေကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေလို့အဲဒီလိုစိတ်ထဲမှာပွားများနေတာဟာမုရိတာပွားတာခေါ်တယ်။ဘာပွားတာလဲ။မုရိတာပွားနိုင်ဖို့ရာတော်တော်အရေးကြီးတယ်နော်။မုရိတာပွားနိုင်ဖို့တော်တော်အရေးကြီးတယ်ကိုယ့်တဲ့နည်းနည်းလေးတန်လွန်သွားရင်စိတ်ထဲကဣဒ္ဓမစ္စရိယပဲပွားတယ် မုဒိတာဝမ်းမြောက်မှုမရှိနိုင်ဝမ်းမမြောက်နိုင်ကြဝမ်းမတန်နိုင်ကြကိုယ့်ရဲ့ပြည့်စုံသွားပြီဆိုရင်ဝမ်းမတန်နိုင်ကြကိုယ့်ရဲ့ချမ်းသာသွားတယ်ဝမ်းမတန်နိုင်ကြဟေးဟေးကိုယ့်ရဲ့ပညာတွေတက်သွားတယ်ဝမ်းမတန်နိုင်ကြကိုယ့်ရဲ့ယာရုဂုံသိမ့်တွေရရှိသွားတယ်ဝမ်းမတန်နိုင်ကြကိုယ့်ရဲ့အချွေအရံတွေပေါ်များတယ်ဝမ်းမတန်နိုင်ကြနောက်ဆုံးလေဘုန်းကြီးတို့အခု လောကမှာအတူတူသွားလာနေကြတဲ့ပုဂ္ဂိုလ်ချင်းချင်းတောင်မှကိုယ့်ရဲ့ပိုပြီးဒီပုဂ္ဂိုလ်ကပေးနိုင်ကမ်းနိုင်ကျွေးနိုင်မွေးနိုင်လှူနိုင်တန်းနိုင်တဲ့ဆိုရင်တောင်တော်တော်ဝမ်းသာနိုင်ဘူးဝမ်းသာစိတ်ပြီးထားဖို့အတော်ခရင်ကြတယ်ဝမ်းမသာနိုင်ကြအောင်မုရိဒာမပွားနိုင်ကြအောင်မစ္စရိယပဲပွားနေကြတာဒါကြောင့်မို့မုရိဒာပွားဖို့လည်းပဲအရေးမကြီးဘူးလားကဲဆိုလိုက်အာလုံးတတ္တဝါတွေ ရရှိပြီးစည်းစိမ်ချမ်းသာမှမဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးတတ္တဝါတွေ ရရှိပြည့်စည်စိမ်ချမ်းသာမှမဆိုးရုပ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေဒါနာဘုန်းကြီးတို့ဘာပွားတာလဲ မုရိဒာပွားတာအဲ့လိုမုရိဒာပွားနိုင်ဖို့ရောအရေးမကြီးဘူးလားကရုဏာကမှပွားသေးတယ်ကိုယ်တည်းဒုက္ခရောက်တဲ့ပုဂ္ဂိုလ်ဩတနာစရာပဲအဲကိုယ်တည်းနည်းနည်းလေးတာသွားပြီဆိုရင်ကတော့မျက်စောင်းထိုးကြည့်လာသူကဘာလဲဘယ်လိုနဲ့ကြီးပွားလာလဲဘယ်လိုနဲ့လှုပ်နိုင်တာလဲဘယ်လိုကြောင့်မို့လဲဖြစ်လာဓမ္မုရိတာပွားတာလားမပွားနိုင်တာလား မပွားနိုင်တာ မစ္စရိယာတွေပွားတာဒါကြောင့်မို့မုရိဒာပွားနိုင်ဖို့ရောအရေးမကြီးဘူးလားနောက်တကဥပေက္ခပွားတာသဗ္ဗေတ္တကမ္မတကာတဲ့သဗ္ဗေတ္တလုံးစုံကုန်သောတ attva ပေါင်းတို့သည်ကာမတကာကံတာလျင် ကိုယ်ပိုင်ဥစ္စာရှိကြပါ၏အလုံးတ attva တွေဟာကံသာလျင်ကိုယ်ပိုင်ဥစ္စာရှိတယ်ကံပဲကံတရားပဲခုလောကကြီးထဲမှာ ပစ္စည်းဥစ္စာတွေချမ်းသာတယ်ပစ္စည်းဥစ္စာတွေဆင်းရဲတယ်ဆိုတာကံကနေခွဲခြားပေးလိုက်တာကမ္မံတတ္တိဝိပစ္စတိတတ္တဝါတွေကိုဘသူကခွဲခြားတာကံကခွဲခြားလိုက်တာအခုရုပ်စင်းအင်္ဂါလှပတယ်ရုပ်စင်းအင်္ဂါမလှပဘူးဆိုတာဘသူကခွဲလိုက်တာကံကခွဲလိုက်တာကျမ်းပါတယ်မကျမ်းပါဘူးဆိုတာဘသူကခွဲလိုက်တာ ကံကကွဲလိုက်တာအချွေရံပေါ်များတာအချွေရံနဲတာဘသူကကွဲလိုက်တာပညာတတ်တာပညာမဲ့တာဘသူကွဲလိုက်တာဒီကိုပြုတဲ့ကံကိုပြုတဲ့ကံပဲအဲ့ဒီပုဂ္ဂိုလ်တွေကိုဩတွေ့လာပြီဆိုရင်တပ်ပေတတ္တာကမ္မတကပဲသူပြုတဲ့ကံနဲ့ကံအတိုင်းပဲလို့အဲ့ဒီလိုနှလုံးသွင်းလိုက်ပြီဆိုရင်ဗာပွားနေတာ ਨੇ အေးဥပိ္ပခာပွားတာဘာပွားတာလဲကဲဆိုလိုက်အာလုံးတ attva တွေမိမိတို့ပြုထားတယ်ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားအလုံးတ attva တွေ မိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကဲဒီတော့ဒီလိုပွားများပြီဆိုရင်ဘာပွားလိုက်တာလဲကဲဒီတော့မေတ္တာကရုဏာမုရိဒာဥပေက္ခာဒီလေးပါးကိုဗျာမဝိဟာရ ဒီဗျမဝိဟာရဒီတရားလေးပါးတပါးပါးပွားနေရင်ဒီပုဂ္ဂိုလ်ဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းဒီတပါးဒီလေးပါးတွေကတပါးပါးကိုပွားနေရင်ဘုန်းကြီးတို့မြတ်သောနေထိုင်ခြင်းအခုဒီမှာဒီလေးပါးမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗျမဝိဟာရတရားလေးပါးပြီးသွားပြီအဲတော့ဒီလေးပါးကိုဘုန်းကြီးတို့ယောဂီများတဦးနဲ့တဦးတွေ့ကြဆုံကြတဲ့အခါကဏ္ဍမှာမေတ္တာလေးထားနိုင်ဖို့လိုအပ်ပါတယ် မေတ္တာမထားနိုင်လို့ရှိရင်တယောက်ကိုတယောက်အပြိုင်သဘောမျိုးဖြစ်သွားတတ်တယ်။ဘာသဘောဖြစ်သွားလဲ။အပြိုင်သဘောမျိုးဖြစ်သွားတာတဦးပေါ်မှာတဦးမေတ္တာစိတ်လေးထားနိုင်ပြီဆိုရင်ကိုချမ်းသာတယ်လို့သူလည်းချမ်းသာပါစေ။ကိုသုံးဆွဲနိုင်တယ်လို့သူလည်းသုံးဆွဲနိုင်ပါစေ။ကိုလှူဒန်းနိုင်တယ်လို့သူလည်းလှူဒန်းနိုင်ပါစေ။ဒီလိုပေါ့။အဲ့ဒီလိုသူ့မှာမေတ္တာလေးထားနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်က သိပြီးတော့ကောင်းပါပြီချမ်းသာသွားအဲ့လိုမထမ်းနိုင်လို့အပြိုင်သဘောစိတ်မှာဖြစ်သွားပြီဆိုရင်ချမ်းသာပါဦးမလားချမ်းသာပါတကယ်လို့ကိုအောက်ကကိုတဲ့နိဗ္ဗာန်နိဗ္ဗာန်တဲ့ပုဂ္ဂိုလ်နိကြတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီပုဂ္ဂိုလ်မျိုးကိုတွေ့လာရင်ကရုဏာထားနိုင်ဖို့တနာကျင်နာတတ်ဖို့ရည်ကြည်ပါအဲ့ဒီလိုကိုတဲ့နိကြတဲ့ပုဂ္ဂိုလ်ဆင်းရဲနွမ်းပါတဲ့ပုဂ္ဂိုလ်မပြည့်စုံတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်မျိုးတွေ့လာလို့တနာကျင်လာတဲ့စိတ်မရှိဘူးဆိုရင် အနိုင်ယူမိတတ်တယ်။ဘာလုပ်မိတတ်တယ်။အေးနေရတကသူ့ကို အနိုင်ယူနေတတ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကရုဏာပွားဖို့မလိုအပ်ဘူးလား။ကဲဒါလေးကိုဆိုမယ်။ဆိုပြီးတဲ့အခါမှာဒီနေ့တရားသိမ့်မယ်နော်။တန်တူတွေ့လျင်မေတ္တာဝင် မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မီအစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်တန်တူတွေ့လျင်မေတ္တာဝင် မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မီအစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်ကဲဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများဒီကနေ့ကစပြီးတော့မိမိတို့စိတ်ထားတွေပြောင်းဖို့မလိုဘူးလား မိမိတို့အပြိုင်သဘောမျိုးမဖြစ်စီနဲ့အပြိုင်သဘောမျိုးဖြစ်ပြီဆိုရင်စိတ်ချမ်းသာမှုရပါမလားမရပါဘူးဗျာဒါကြောင့်မို့အားလုံးပေါ်မှာမေတ္တာလေးပွားလိုက်နော်နောက်တစ်ခါဆိုကိုအောင်တွေ့လျင်ကိုအောင်တွေ့လျင်ကရုဏာဝင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစ ကရုဏာပွားစိတ်ထားဒီလိုပြောင်းရမယ်ကိုအောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစနိုင်မည်အစကရုဏာပွား စိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကိုအောက်ကကိုရဲ့နေကြတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးတွေ့လာရင်အထူးအားဖြင့်ကိုယ်အိမ်မှာအဖော်အဖြစ်နဲ့လာပြီးတော့ပြုစုလောက်ကံကျွေးမွေးနေတဲ့ပုဂ္ဂိုလ်တွေလောက်ကံပေးနေတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့အတိတ်ကံကညံ့ငယ်လို့ကိုယ်အိမ်ရောက်လာပြီပဲလေအဲ့ဒီပုံမှာကိုယ်အနိုင်မယူခြင်းနဲ့အခုဘုန်းကြီးတို့မီဒီယာတွေကအများကြီးဆိုတော့ သတင်းစာတွေစာဆောင်တွေအားလုံးထဲမှာအနိုင်ယူလို့လက်လွန်ခြေလွန်ဖြစ်တာတွေအများကြီးပဲဒါကိုယ့်ရဲ့နင့်ကြလို့ကိုယ့်အိမ်ရောက်နေပြီပဲဘာကြောင့်သူ့ကိုအနိုင်ယူခြင်းလဲအသိဉာဏ်ဟာကိုယ်လောက်မှမရှိပဲသူတို့ဟာဒီလောက်နင့်ကြနေတဲ့ဘဝမျိုးမှာဘာပညာဘာစာမမတတ်ခဲ့လို့ဒီလိုဘဝမျိုးကိုယ့်အိမ်မှာလာပြီးလောက်ကင်နေရတဲ့ပုဂ္ဂိုလ် ကိုသိချာသင်ပေးပေါ့နားမလဲရင်ကိုသိချာရှင်းလင်းပေးပေါ့ အဲ့လိုမဟုတ်လို့နားမလဲရကောင်းလားပြောတာဆိုတာကိုမသိတတ်ကောင်းလားဆိုပြီးတော့မိမိကသူ့ပုံမှာတနာကျင်လာတဲ့စိတ်မျိုးမထားမိရင်ဘာဖြစ်တတ်တယ်အနိုင်ယူမိတတ်အဲ့ဒီအနိုင်ယူမိတာကလက်လွန်ချီလွန်ဖြစ်သွားရင်ကိုရောချမ်းသာမလားဆင်းရဲမလားဆင်းရဲပါဘူးအေးဒီခေတ်ကြီးထဲမှာဘယ်လိုမှမရတော့ဘူးဒုက္ခဒုက္ခရောက်တတ်တယ်ဒီနေ့ကစပြီးတော့မိမိတို့ဒီစိတ်ထားမျိုးတွေရှိခဲ့ရင်လေအလုံးပြင်ဖို့ အချိန်တန်ပြီဟုတ်တယ်မလားအလုံးပြင်လိုက်ပါနောက်တစ်ခါကိုတ္တသာလျင်ကိုတ္တသာလျင်မုရိဒာဝင်မုရိဒာဝင်မဝင်အိတ်သာရိုင်တတ်တယ်မဝင်အိတ်သာရိုင်တတ်တယ်ရိုင်မြေအစရိုင်မြေအစမုရိဒာပွားမုရိဒာပွားစိတ်ထားဒီလိုပြောင်းရမယ် ကိုတဲ့သာလျင်မုရိဒာဝင်မဝင်ဣဒ္ဓာယိုင်တတ်တယ်ယိုင်မြေအစမုရိဒာပွားစိတ်ထားဒီလိုပြောင်းရမယ် ကိုယ့်ရဲ့သားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့အစဉ်တန်းမြင့်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ချမ်းသာတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ယာရုဂုံသိမ်းကြီးမားတဲ့ပုဂ္ဂိုလ်နောက်ပြီးဗျာကိုယ့်ရှိတယ်မဲ့ကိုယ့်ရဲ့သုံးနိုင်ဖြုံနိုင်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့လှူနိုင်တန်းနိုင်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ပေးနိုင်ကမ်းနိုင်စွန့်ကြဲနိုင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေတွေ့ရင်မုဒိတာပွားပါဝမ်းမြောက်ဝမ်းသာဖြစ်ပါဟုတ်တယ်မဟုတ်လား ဝမ်းမြောက်ဝမ်းသာဖြစ်ပါဘာပဲပြိပိဘာပဲလှူလှူဘာပဲတန်တန်မြင်လိုက်ရတွေ့လိုက်ရရင်သာရုခေါ်နိုင်ပါစေသာရုခေါ်တယ်ဆိုတာဝမ်းနေတာလားဝမ်းသာတာလားဝမ်းသာတာတချို့ကသာရုလေးတောင်မခေါ်နိုင်ဘူးသူများလူတာတန်းတာကိုယ်နဲ့ဘာဆိုင်တာလိုက်လို့သူရှိလို့သူလူတာဆိုတာမျိုးအဲ့လိုမဟုတ်ဘူးတာရုခေါ်ခြင်းအပြင်ကို့မှာကုသိုလ်စိတ်မဖြစ်ဘူးလားဖြစ်ပါရဲ့ဗျာကိုကဘေးကနေကုသိုလ်ရတာ ဘုန်းကြီးတို့တော့ဘုန်းကြီးရိတ်တာမှာဘုန်းကြီးကြောင်မှာသတင်းစာလေးပို့ပေးတယ်သတင်းစာလေးကြည့်တယ်အဲ့ဒီသတင်းစာတွေပြတွေ့တဲ့ဟာမှာတခါနဲ့အလူငွေပိတ်အပ်ပါလေလူတယ်ညာလေလူတယ်ဆိုဘုန်းကြီးသားတို့ခေါ်ပြီးပြီဘေးကပြောတယ်ဘယ်ပုဂ္ဂိုလ်ကဘယ်မှာပါလေလူခဲ့တယ်ဗျာတပည့်တော်ဘယ်မှာဦးဝမ်းတန်လို့သားတို့ခေါ်ပြီးပြီအဲ့ဒီအလေးချင်းလေးကိုဘုန်းကြီးအများအားလုပ်ထားတယ်သားတို့ခေါ်ပြီးပြီအများအားသားတို့ခေါ်တယ်ဝမ်းတန်အဲ့တော့ကိုယ့်ရဲ့သားတို့ကိုယ့်ရဲ့ပေးနိုင်ကမ်းနိုင်လူနိုင်တန်းနိုင်သုံးနိုင်ချုံနိုင်ဆွဲနိုင် အဲ့ဒီလိုဆိုရင်ဝမ်းမြောက်ဝမ်းသာဖြစ်ပါအဲ့လိုဝမ်းမတန်နိုင်လို့သူ့မှာအိတ်တာမနာလိုတဲ့စိတ်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားဟိုတယောက်ကဘာမှမသိဘူးဟိုတယောက်ကဘာမှမသိဘူးကိုယ်စိတ်ထဲမှာမနာလိုစိတ်တွေဖြစ်နေတဲ့ပုဂ္ဂိုလ်မှာတော့ဖြင့်တော်တော်ကိုဆင်းရဲနေပြီတော်တော်ကိုဆင်းရဲနေပြီအဲ့ဒီပုဂ္ဂိုလ်ကို तू မနာလိုတဲ့စိတ်ဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်ကိုမပေါင်းသိဉ္ဇဉ်မှုအဲ့ဒီပုဂ္ဂိုလ်ကိုတခါလဲ အမျိုးစုံတခြားပုဂ္ဂိုလ်တွေကိုပေါင်းသိပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့မကောင်းကြောင်းအဲ့ဒီပုဂ္ဂိုလ်ရဲ့ဘာဟာအဲ့ဒီမှာပြောရတာသူ့မှာတခါနဲ့အချိန်တွေကလည်းအများကြီးပေးရအမြဲတမ်းသူ့မှာစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ရတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီဝမ်းမြောက်ဝမ်းသာမဖြစ်နိုင်လို့မုရိဒာမပွားနိုင်ရင်အိတ်တာရိုင်သွားတတ်တယ်အဲ့ဒီအိတ်တာရိုင်ပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဆင်းရဲပြီဒါကြောင့်မို့အဲ့ဒီအိတ်တာမဝင်အောင်မုရိဒာပွားဖို့မလိုအပ်ဘူးလားဗျာ ပဲဆိုသဗ္ဗေတတ္တံသတ္တဝါကန္တမူလပိုင်ညတေသဗ္ဗေတတ္တသတ္တဝါကန္တမူလပိုင်ညတေဒါကဥပေက္ခပွားတာဘာပွားတာလဲ အာလုံးတ attva တွေကချမ်းသာတာလဲကံပဲဆင်းရဲတာလဲပါအောင်ကံပဲသူကံနဲ့သူဖြစ်နေတာပဲလို့အဲ့ဒီလိုစိတ်ထဲမှာသဘောထားလိုက်ရင်ဒါဥပိ္ပခာပွားတာကဲအဲ့တော့ဒီကနေ့ကစပြီးကိုယ့်ရဲ့စိတ်တွေကိုယ့်ရဲ့ရုပ်တွေအနေထားအာလုံးပြင်ဆင်ဖို့မလိုဘူးလားဗျာေးတန်းတူတွေ့လာပြီဆိုရင်မိမိမပြိုင်နဲ့မေတ္တာလေးပွားလိုက်မိမိရဲ့အောက်ကြတဲ့ပုဂ္ဂိုလ်နေကြတဲ့ပုဂ္ဂိုလ်တွေ့ရင်မုရိတာပွားလိုက်ကရုဏာပွားလိုက် မိမိရဲ့ထက်တန်းကြတဲ့ပုဂ္ဂိုလ်ချမ်းသာတဲ့ပုဂ္ဂိုလ်တွေ့လို့ရှိရင်မူရိတာပွားလိုက်အေးသူ့ရဲ့ကံအတိုင်းပဲချမ်းသာဆင်းရဲကိုကြည့်ပြီးတော့ဥပေက္ခပွားလိုက်အဲ့လိုပွားပြီးတော့ကိုယ့်ရဲ့စိတ်တွေကိုလည်းပဲဒီနေ့ကစပြီးတော့အာလောတ္တဝါရီပုံမှန်မေတ္တာပွားနိုင်အောင်အာလောတ္တဝါရီရဲ့ပုံမှန်ကရုဏာပွားနိုင်အောင်အာလုံးသောပုဂ္ဂိုလ်တွေပုံမှန်မုရိတာပွားနိုင်အောင်မိမိတို့စိတ်ရောကိုယ်ရောပြင်ဖို့မလိုဘူးလားဗျာဆိုလိုက်ရုပ်ကိုယ်လည်းပြင်ရုပ် စိတ်လည်းပြင်ပြင်စင်တိုင်းရာပြူတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ရုပ်ကိုယ်လည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရာပြူတိုင်းလှ ဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ကဲမိမိရဲ့စိတ်ရောရုပ်ရောကိုဒီနေ့ကစပြီးပြင်လိုက်ပြီဆိုရင် နောက်ဆုံးချမ်းသာဒုက္ခမရနိုင်ဘူးလားအေးနိဗ္ဗာန်ထိအောင်ရသွားနိုင်တယ်တဲ့ဒါကြောင့်မို့ဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရားတွေဘယ်ချိန်နေပွားရမှာလဲဘယ်နေရာတွေပွားရမှာလဲဆိုတော့ထိုင်ရင်လဲပွားရရင်လဲပွားသွားရင်လဲပွားလျှောင်းရင်လဲပွား ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ပွားလို့မရဘူးလားကဲအဲ့ဒီဒီဗြဟ္မဝိဟာရတရား၄ပါးတပါးပါပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲလဲဒါကြောင့်ဒိဋ္ဌံစရဏိသိဏောဝတယနောယဝတတဝိတမိန်တော်ဧတံတတိအဋိဋ္ဌိယဗျမအမိတံဝိဟာရမိဓမ္မာဟုဒိဋ္ဌံဝယံလေသော၎င်းစရဝါသွာလျေသော၎င်း နိသိဏောဝါထိုင်လျက်တော်၎င်းတရားနောဝါဣတိတော်၎င်းယံဝါတာကျင်းမြလောဝိတမိတော်အိချင်းငိုင်မြေချင်းကင်သည်အတ္တဖြစ်ရာဤတဝါတာထိုမြလောက်သောကလပါလုံးဣတတတေထိုတတိတရားကို အတိတ်တရားခိုင်မြဲစွာစောက်တည်ထားရာဤဣရာဤသာသနာတော်ကြီး၌ဣတံမေတ္တာတတိကိုမှရှိ၍ ဤသို့မှတ်သည့်နေထိုင်ခြင်းကိုမေတ္တံမေတ္တတတိကိုမှရှိ၍ဤသို့ပွားသည့်နေထိုင်ခြင်းကိုဗျာမမြတ်သောဝိဟာရနေခြင်းဟူ၍အာဟုဘုရားစာဘုရားရှင်တို့ကကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းိမာယ 手机。